29ရက်2019ခုနှစ်စနေနေ့တဲ့ဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားအနန္တောနန္ဒ၅ပါးတို့နှင့်အနန္တကြီးသူတော်ရှင်မာသီဆရာတော်ဘုရားကြီးဗန္ဓိတာဓမ္မဆရာတော်ဘုရားကြီးနှင့်ဘာနာယကကျုပ်ဆရာတော်ဘာနာယကဖိလင်းဆရာတော်ဘုရားအစရှိသော ဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်မေတ္တာတော်အနန္တတို့ကြောင့်တရားဟုတ်တရားနာပြိဿများနှင့်တရားစီအပွဲသူပွဲသားများယောဂီများအလူရှင်များဝေယဝိဇ္ဇပုဂ္ဂိုလ်များမြင်မမြင်သောပါရမီဖြစ်ပဲပဒန်းဆက်ရှိသူပေါင်းတို့သည်ဘေးရန်ကြောင့်ကြမှုဒုက္ခတွေကင်း၍ကိုယ်စိတ်နှပါး အေးမြမြကြီးကြီးလင်းလင်းချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့်တတိပဌံတရားကိုယူသည်လေးမြတ်စွာရှုမှတ်နိုင်ကြပြီးမိမိတို့ဤမန်တောင်းတအပ်သော လောကီချမ်းသာမှသည်လောကုတ္တရာချမ်းသာမဲ့ဖို့နိဗ္ဗာန်ဟိုမှာတောင်းကမ်းမှာအေးချမ်းချမ်းပျော်မွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်ဟိုမှာဘက်ကမ်းမှာရောက်ရှိသလို အခြားခြားသောသူတွေအားလည်းရောက်ရှိအောင်ကူညီစွမ်းဆောင်နိုင်တဲ့သူတော်စင် သူတော်မြတ်တွေဖြစ်နိုင်ကြပါစေလို့မေတ္တာစကားဖြင့်ဓမ္မသဘင်စတင်လိုက်ပါပြီ။ဝေဒင်းယောက်ျားအဲမွေးလေးကောင်ပြီးရန်သူကြီး၅ယောက်ပြီးအဲအတွင်းလူတ္တမလူယုံတော်ပြီးဓမြ၆ယောက်ပြီး အဲ့ဒီဘေးကြီးတွေလွတ်အောင်လို့ဟိုမှာပကံရောက်မှအေးမယ်ဆိုတာသိတော့အနိနာပဝဉ္ဇမှာရှိတဲ့သစ်ဒီသစ်ဓာတို့တုံးတိုင်သစ်ရွက်စသည်တွေစုပြီးတော့ဖောင်ပွဲဖောင်ပွဲပြီးတော့ဟိုမှာပကံရောက်အောင်တဲ့လောကပ်ပြီးတော့ကူးသွားတယ်ဆိုတဲ့အကြောင်းဥပမာဘက်ကပြခဲ့တယ် အဲ့တော့ဘောင်ပွဲတယ်ဆိုတာအဲဘုန်းကြီးတို့တန်တရာရည်ရင်ဩကရည်ရင်ထဲမှာကူးအောင်ဘာဘောင်ပွဲရမလဲမကင်ရှိပါတရားဘောင်ပွဲတဲ့မကင်ရှိပါဒီလမကင်၃ပါးသမာဓိမကင်၃ပါးပညာမကင်၅ပါးမိမိတန်တမှာဖြစ်အောင်တဲ့ ကြိုးစားအားထုတ်ရင်အဲ့ဒါဖောင်ပွဲ့တာခေါ်ပါတယ်တဲ့အဲ့ဒါဖောင်ပွဲ့ပုံကလည်းပဲမကင်သုံးပါစင်စင်သီလမကင်ကကိုနှုတ်မှာဖြစ်တဲ့ကိလေသာကြမ်းစားတွေပယ်ကွာပြီးတော့တတ်သွားတယ်တဲ့အဲတမာတိမကင်ကစိတ်ထဲမှာဖြစ်တဲ့ကိလေသာတွေပယ်တတ်တယ်ပညာမကင်ကတော့ အာယုံမှာကိန်းတဲ့ကိလေသာရောမိမိတန်တမှာကိန်းတဲ့ကိလေသာရောပေသက်ပြီးတော့နိဗ္ဗာန်သွားအောင်တဲ့ကုကတ်တဲ့ဘောင်ကြီးမိမိတို့ခန္ဓာမှာဘောင်ပွဲပြီးသွားပြီဘောင်ပွဲပြီးတော့မလောက်ရမလဲဘောင်ကြီးပေါ်တိုင်းရက်နေမဟုတ်ဘူးရက်လည်းနေလို့မရထိုင်လည်းနေလို့မရအိတ်လည်းနေလို့မရဘာလို့ပြီးရမှာကို ဘာဖြစ်လို့ပြေးရလဲနောက်ကမိယာရက်ကြိုက်တတ်မယ်လို့ဆိုရက်ကြောက်စရာကောင်းတဲ့မူကြီးလေးကောင်ဘေးကလည်းလွတ်အောင်ပြေးရတယ်အဲလိုက်တတ်မဲ့ရန်သူကြီး၅ယောက်လက်အောက်ကလွတ်အောင်လည်းပြေးရတယ်အတွင်းလူတတ်သမားလူယုံတော်တငယ်ချင်း လက်ကလည်းလွတ်အောင်ပြေးရတယ်အဲဓမြကြီးကြောင့်ရောက်လက်ကလည်းလွတ်အောင်ပြေးရတယ်ပြေးတယ်ဆိုတော့ ဘယ်အိတ်နေလို့ရမလဲဘောင်မော်တက်ပြီးဇိမ်ကြကြနေလို့မရဘူးအဲ့ဒီဘောင်ကြီးကိုလော်ခတ်ရမယ်တဲ့အဲ့တော့မွေတင်းယောက်ျားကအနိနာမှာရှိတဲ့တစ်တုံးတိရွက်နွယ်တွေနဲ့ပွဲရက်ပြီးတော့ဘောင်ပွဲပြီးတော့မလုပ်တော့ကူးရတယ်တဲ့သူ့မှာရှိတဲ့လက်နဲ့ခြေနဲ့ကူးရတယ်အဲလက်နဲ့ခြေနဲ့ကူးရတယ်တို့သူပဲယောဂီများလဲမကင်၈ပါးလေးပေါင်ကြီးကိုပွဲပြီးတော့ တွားဘုံကိုသုံးလေးရက်သင်ပေးပြီးပါပြီ။ဘောင်ပွဲနည်းတွေသိသွားပြီ။ဤတော့ဘောင်မှာဘာလို့မလက်ချင်နဲ့ကူရမယ်တဲ့။တတအဒိဇာပါဒိဇာဝါယမောတိဘိကဝေတဲ့ဝရိယရံပတိတံအတိဝဇနံတဲ့။အဲ့ဒီမှာမွေတင်းယောက်ျားလက်နဲ့ခြေနဲ့ရက်ပြီးကုသလို့ယောဂီတို့လည်းကူရမယ်တဲ့။ ယောဂီတော့ကူးတာဘာနဲ့ကူးတော့ဝရိယရံပတ်တိတံဝရိယနဲ့ကူးပါမယ်ဝရိယနဲ့ကြိုးစားမှာဝရိယဆိုတဲ့လက်ခြေနဲ့ကူးပါအဲ့တော့ဝရိယလက်ခြေနဲ့ကြိုးစားပြီးတော့ကူးရမယ်တဲ့အဲ့တော့ဒီတိုင်းကူးသွားလို့ရှိရင်ဝကံကိုရောက်တော့မှာပေါ့နော်အဲ့တော့ကျေးဇူးရှင်ပါသည်ဆရာတော်ဘုရားကြီးရေးသားတဲ့စာပေထဲမှာဘယ်လိုတွေ့တော့ အဲလက်ကတရားတရားတဲ့တရားတရားဆိုတဲ့လက်ပါရမယ်တဲ့တရားဆိုတာယုံကြည်ရတာဒီလိုပေါင်းတယ်ပိန်တယ်ဒိုင်တယ်ထိတယ်သွားတယ်လာတယ်ရက်တယ်စားတယ်တောက်တယ်ကွေးတယ်စန့်တယ်စသည်ဖြင့်ပေါ်လာသည်မြတ်ကာယဝေဒနာစိတ်ဓမ္မတဘာဝလေးခုဘောရမပြတ်ရှုမှတ်တဲ့အလုတ်သည်နိဗ္ဗာန်ရောက်ကြောင်းကောင်းမြတ်တဲ့အလုတ်ကြီးဖြစ်တယ်လို့ယုံကြည်ရမှာ တရားတရားယုံကြည်တာတရားတရားအဲ့တရားကလက်နဲ့တူတယ်အဲ့တရားဆိုတော့လက်ရှိမှလုံလို့ရမှာကဲလက်ပြတ်နေလုံလို့ရမှာလားနော်ယောဂီတွေဗမာဆိုတော့မေးလို့ကောင်းဘူးတော့ဗမာမဟုတ်တော့မေးလို့မရအောင်အဲ့ဒါလက်မရှိရင်လုံလို့မရလက်ကြီးပြတ်နေလုံလို့မရဘူးတဲ့အဲ့တရားတရားယုံကြည်ချက်တရားဆိုတော့လက်ရှိရမယ်တဲ့သီလဆိုတဲ့ခြေတောက်ရှိရမယ်ကိုကျင်းသီလခုနကခုနက အဲဗန္နနိပါဒဝေရမဏိစသည်ဖြင့်ရှစ်ပါးသီလထိန်းတာတယ်အဲ့ဒီသီလလုံးကြုံခြင်းဆိုတဲ့ကြီးတော့ကလည်းအကောင်းပါမယ်တဲ့ကြီးတော့ကြီးကျိုးနဲ့လုံးလို့မရပြန်ဘူးအဲ့တော့သီလဆိုတဲ့ကြီးတော့ကောင်းရမယ်အဲတရားဆိုတဲ့လက်ကလည်းကောင်းရမယ်အာအင်ဆိုတဲ့ဝရိယအာအင်အဲကြီးလက်တွေကကောင်းပေမဲ့အာမရှိနဲ့လုံးလို့မရဘူးအဲ့တော့ဝရိယဆိုတဲ့အာကောင်းရမယ်ဝရိယအာကောင်းကောင်းနဲ့ လှော်ရင်တဲ့ဟိုမှာပကံရောက်မှသိကြတယ်တဲ့တရားနီးလန်းနေရတော့အမတန်သူနိသူဟာနဲ့မှန်ကြပါတယ်။ပါစီနီးအကြဆရာတော်ကြီးတွေနီးစသည်ဖြင့်နီးပေါင်းများစွာ ပြတ်တနေကြတယ်။အဲ့ဒါနီးတရားမှန်ကန်ပေမဲ့လို့ကိုယ်ကပြည့်စုံ လုံလောက်တဲ့ဝရိယမရှိရင်ဒါမရောက်နိုင်ဘူး။အဲ့တော့ဆရာတော်ကြီးတပတ်မိတ်သွားတာကတော့တရားရိရတော့တဲ့ ဘုရားရွှေလက်တဲ့တော်ကအတိုင်းပါပဲတဲ့ဒါပေမဲ့ဝရိယကိုလုံလောက်အောင်ထူထောင်ပြီးလောကမှသားလင်ရောက်မယ်ခုမရောက်တာဘာကြောင့်လဲဝရိယအာပြုတ်ဝရိယအာယုတ်ဝရိယအာလျှော့နေကြလို့မရောက်တာ ဆိုတဲ့အဓိပ္ပာယ်ဖြစ်ပါလေတဲ့အဲ့တော့လက်ကြီးဆိုတဲ့ဝရိယအာနဲ့ကူးသွားတဲ့ကဘလောက်ကျေလဲဥမာအဖြစ်တယူဇနာကျေတယ်ဆိုတော့ကိုကူးရမယ်အောင်ဆိုတာ ဂယုဇနာကိုကျေးဇူးရှင်ပါသည်ဆရာတော်ရှင်းပိုင်လို့သတ်မှတ်ပြတယ်ရှင်းပိုင်ဆိုတော့ကူးလိုက်တဲ့ကပထမနှစ်မှန်ရောက်သွားတယ်အဲ့ဒါသောတပန်ဖြစ်တာနဲ့တူတယ်တဲ့နော်သောတပန်ဖြစ်သွားနှစ်မှန်ရောက်သွားပြီသောတပန်ဖြစ်တော့နှစ်မှန်ရောက်အဲသောတပန်နဲ့သောတပန်နဲ့သူသူနဲ့တင့်တော်တဲ့အဲသက်ဆိုင်တဲ့ကိလေသာတွေပယ်တတ်သွားတာပေါ့အဲအချင်းချုပ်ပြောရင်တော့ သက္ကာယဒိဋ္ဌိတို့နော်ဒိဋ္ဌိဝိဇိကိစ္စသီလပဒပရမတအိတ်တမစ္စရိယကိလေသာတွေပယ်သွားပြီတဲ့အဲ့ဒါပထမနှစ်မှန်ရောက်လို့ရတဲ့အကျိုးကျေးဇူးပေါ့ဆက်ပြီးတော့လောကတော့ဒုတိယနှစ်မှန်ဆိုတော့လေးမှန်ရောက်သွားမယ်အဲ့ဒါတရားကံဖြစ်တာနဲ့တူတယ်တဲ့တရားကံဖြစ်တော့တရားကံအလိုက်ကိလေသာတွေပယ်တတ်ပြီးတော့သွားတာပဲတဲ့တခါဆက်ပြီးတော့လောကတော့ 6မှရောက်သွားတယ်အဲ့ဒါအနာဂံဖြစ်သွားပြီအနာဂံဖြစ်တော့ကာမရာဂကိလေသာအကျဉ်းစားရရောပဋိကဆိုတဲ့ဒေါသကိလေသာအကျဉ်းစားတွေကုန်သွားပြီတဲ့ဆက်ပြီးတော့ဝရိယနဲ့လောကလိုက်တော့ရှစ်မှရောက်သွားပြီအဲ့ဒါယဟန္တာတဲ့ယဟန္တာဖြစ်သွားတော့ကိလေသာအလုံးကုန်ပြီကိလေသာ10ပါးလည်းမရှိဘူး1500လည်းမရှိဘယ်ဘယ်ကိလေသာမှမရှိတော့ဘူးကိလေသာကုန်ခန်းတော့ ဟိုဘက်ကန်းကိုရောက်ပြီတဲ့ဟိုဘက်ကန်းရောက်သွားပြီအဲ့တော့ဟိုဘက်ကန်းရောက်သွားတာဘယ်နဲ့ကောတော့ဒေနောပါရင်ကတော့တလီတိတ်တတိပြမနောတဲ့အဲ့တော့ခုနကတော့မွေတင်းယောက်ျားကကန်းကိုကူးပြီးတော့ယမတန်မှာကောင်းမြတ်တဲ့အဆောင်ကြီးပေါ်ရောက်ပြီးတော့ချမ်းချမ်းသာသာနဲ့အော်ဘေးတွေလွတ်ပဲဟဲ့ဘေးတွေကင်းပြီချမ်းသာပြီလို့ဝမ်းမြောက်ဝမ်းသာဖြစ်နေတယ်လို့ပဲတဲ့ယဟန္တာ ရှင်မြတ်တရား ဩငါတော့32ဘုံဒုက္ခတွေကင်းပြီဆိုပြီးတော့ဗလတမဘဝင်စားပြီးတော့နိဗ္ဗာန်ချမ်းသာခံစားပုံနဲ့တူပါတယ်တဲ့ဥပကံရောက်ကိုးမြောက်သူမှာယဟန္တာဒီတဲ့ဥပကံရောက်သွားတဲ့ယဟန္တာပြစ်သွားတာကိုဒိန်တော်ပါရင်ကတော်လို့ခေါ်တာအဲ့ဒီအဲ့လိုပြစ်အောင်ကြိုးစားကြရမှာဖြစ်တယ်မိမိတို့ကိုယ်တိုင်ယဟန္တာဖြစ်အောင်ကြိုးစားမှဒိန်တော် ပါရင်ကတော်ဥပကံ အေးချမ်းတဲ့နေမြေမှာရောက်မယ်အဲ့ဒီနေမြေရောက်အောင်ဘုန်းကြီးတို့ကတရားကောင်းစလေးပေးတာရောက်နိုင်ကြပါစေအေးချမ်းသောနေမြေဆိုတော့အဲဘုန်းကြီးကအဲ့လိုတရားကောင်းစလေးပေးတာလေအဲ့တော့အေးချမ်းသောနေမြေဆိုတာဘာတော့နိဗ္ဗာန်ပဲပြီးကြတဲ့ဘက်ကပြောအေးချမ်းတဲ့နေမြေနိဗ္ဗာန်အနိဗ္ဗာန်ဆိုတဲ့ဟိုမှာတောင်ကအေးချမ်းတော်နေမြေရောက်သွားတဲ့ယဟန္တာဖြစ်သွားမှအဲ့ဒါတိန်တော်တဲ့ ကုမြောက်ပြီးသွားပြီဗရငတော်တပကံရောက်သွားပြီတဲ့ဒလေတိတ်တတိပြမနောအသောကုံခနဲ့ယဟန္တာဖြစ်ပြီးတော့အဲ့ဒါယဟန္တာရဲ့အမိပဲတဲ့တိန်တော်ပါရင်ငတော်ဒလေတိတိမြမနောတိဧတအရဟတောနာမယဟန္တာရဲ့အမိတဲ့ယဟန္တာဖြစ်သွားတာကိုပဲဟိုမှာပကံရောက်တယ်လို့ခေါ်တာအဲ့ဒါကိုကြီးစုရှင်မာတိဆရာတော်ဘုရားကြီးကဟိုပကံရောက်ကုမြောက်သူမှာယဟန္တာဒီ ကောင်းစွာညွန်ကြားကဲသူကဘုရားမြတ်ပြီဒီတဲ့အဲဒီလိုရောက်အောင်မွေတင်းယောက်ျားကိုလမ်းညွှန်တဲ့လူရှိသလိုယောဂီတို့ဘုန်းကြီးတို့ကို ကောင်းစွာညွှန်ကြားပြီးတော့ဒီလိုရှုဒီလိုမှတ်ဒီလိုပွားဒီလိုအားထုတ်ဆုံးမညွှန်ကြားတာမြတ်စွာဘုရားပဲတဲ့အဲ့ဒီမြတ်စွာဘုရားကျေးဇူးတော်တွေကတော့ဘလို့မှဆက်လို့မကုန်အောင် ကျေးဇူးတော်တွေကအမတန်ကြီးမားလို့တစ်သက်လုံးအဲဘုန်းကြီးတို့တရားတရားမဟုတ်ဘဲနဲ့ဒီဘုရားဂုဏ်တော်ကျေးဇူးတော်တွေဟောတာတော့မှအဲဟောတဲ့မြတ်စွာဘုရားသာပရိနိဗ္ဗာန်စံခြင်းစံမယ်တဲ့ဘုရားတဆူရဲ့ဂုဏ်ကျေးဇူးကမကုန်ဘူးတဲ့အမတန်ကြီးပါတယ်ဒါကြောင့်ဗုဒ္ဓဂုဏောအနန္တောလို့ဆိုခြင်းဖြစ်ပါတယ်အဲ့တော့ညွှန်ကြားတဲ့ပုဂ္ဂိုလ်ကဘယ်သူလဲ ကောင်းစွာညွန်ကြားကေသူကဘယမြတ်ပေတီလို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကအဲ့ဒါလိုရေးသားတော်မူခဲ့ခြင်းဖြစ်ပါတယ်တဲ့အခုဟုတ်ခဲ့တဲ့အာတိဝိသောမတုတ်ကဟိုမှာပကံရောက်တဲ့ယဟန္တာလည်းဖြစ်သွားပြီ ကောင်းစွာညွန်ကြားတဲ့ကျေးဇူးရှင်အစ်စ်မြတ်စွာဘုရားကိုလည်းသိသွားပြီဆိုတော့တရားကတော့ဒါပြီးဆုံးတယ်လို့ဆိုရမှာဒီဒေသနာတရားဏီကုံဆုံးတော့ ဝိပင်စိတင်ညူတဲ့အကျက်တဝင့်ချက်တွင်ဟောမှကျွတ်တန်းဝင်တဲ့ပုဂ္ဂိုလ်များလည်းဖြစ်ကြသူတို့ရှုတာကလက္ခဏာကြီး၃ပါးထဲမှာအထုသဖြင့်ဒုက္ခလက္ခဏာကိုဦးစားပေးရှုတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အဲ့ဒီပုဂ္ဂိုလ်တွေအားလုံးဟာဒီတရားဆုံးတဲ့အခါမှာဘယ်လောက်ရှိတော့အဲယဟန်တော်900တဲ့အားလုံး အာသဘောကုန်ခန်းပြီးတော့ယဟန္တာဖြစ်သွားတယ်တဲ့အမတန်အံ့ဩစရာကောင်းပါတယ်အဲ့တော့ဒီသုတ်တန်တရားတော်ကြီးကိုနာယူမှတ်သားပြီးတော့တကယ်လိုက်နာကျင့်ကြံမယ်ဆိုရင်ဘာဖြစ်နိုင်တော့သောတာပန်လည်းဖြစ်နိုင်တယ်တရားကံလည်းဖြစ်နိုင်တယ်အနာဂံလည်းဖြစ်နိုင်တယ်ယဟန္တာလည်းဖြစ်နိုင်တယ်ဆိုတာတည်တည်ချာချာယုံကြည်ကြည်နဲ့ယုံယုံကြည်ကြည်နဲ့တကယ်လို့ရင်တကယ်ဖြစ်တယ်ဆိုတဲ့တာရကအင်မတန်မှ ထင်ရှားပြတ်သားလာပါလေတဲ့အဲ့တော့တရားကို အစဆုံးရပောင်း29ရက်လို့နားတဲ့ပုဂ္ဂိုလ်ကတော့ဟိုတော်တော်လေးလိမ့်ပတ်လေမှာပါဒီကြတဲ့ပြတ်ဒိုးဝင်တဲ့လူကတော့သိသိမှာမဟုတ်မသိတော့နည်းနည်းပြန်အနစ်ချုပ်ပြီးတော့တရားမသိခင်မှာအနစ်လေးချုပ်ပြမယ်အနစ်ချုပ်တော့ဒီမင်းတရားကဘယ်သူတုံးဆိုတော့မိမိပြုတ်တာတဲ့ကံတရားနော် ရှင်ဘရင်ဆိုတာမိမိပြုတဲ့ကံတရားကိုရှင်ဘရင်လို့ခေါ်တယ်တဲ့အပြစ်ရှိတဲ့လူကဘသူတော့ပုထုဇဉ်လူသားတွေပြောတာကိလေသာအပြစ်တွေရှိလို့ပုထုဇဉ်အပြစ်ရှိတဲ့လူမူရင်းယောက်ျားနဲ့တူတယ်တဲ့နော်အဲနောက်တကဘာတော့ငွေကြီးလေးကောင်ကဓာတ်ကြီးလေးပါမဟာဘုတ်ယုတ်ကြီးလေးပါကိုပြောတာရန်သူကြီး၅ယောက်ဆိုတာဥပါဒာနဲ့ခန္ဓာ၅ပါးကိုပြောတာ အတွင်းလူယုံတော့တငယ်ချင်းလူတတမဆိုတာတဏှာနန္ဒီရာဂလို့ခေါ်တဲ့တဏှာကိုပြောတာအဲရွာပြက်ကုန်းကြီးဆိုတာက အတွင်းအာယရဏ6ပါးဓမြကြီး6ရောက်ဆိုတာအပြင်အပြင်အာယရဏ6ပါးအဲ့တော့ရေပြင်းကျဲဆိုတာဩက4ပါးဒီပကံဆိုတာတက္ကာယဟိုပကံဆိုတာနိဗ္ဗာန်အဲ့ဒါဘောင်ဘွဲ့တယ်ဆိုတာမဂ်ကင်7ပါး ကူးတယ်ဆိုတာက လက်ချေနဲ့ကူးတယ်ဆိုတာ ဝရိယတရားနဲ့ကြိုးစားခြင်းကိုပြောတယ်။ဟိုဘက်ကန်းရောက်သွားတာကဘာတော့ယဟန္တာရဲ့နာမည်ကောင်းစွာညွှန်ကြားတဲ့ကျေးဇူးရှင်ကတော့မြတ်စွာဘုရားဖြစ်တယ်လို့အဲ့ဒီလိုတရားကို အနစ်ချုပ်ပြီးတော့မှတ်သားလိုက်ရင်မိမိတို့လောက်ရမယ့်လောက်ကဘာတော့တကူတည်းရှိတယ် တကူလည်းရှိတယ်အာလုံးကိုအနစ်ချုပ်ရင်ပြင်ဥပါဒါနဲ့ခန္ဓာ၅ပါးတဲ့ဒါအနစ်ချုပ်ပဲဥပါဒါနဲ့ခန္ဓာ၅ပါးမြင်တော့မှလည်းဖြစ်တယ်ကြားတဲ့အခါမှလည်းဖြစ်တယ်နာတဲ့အခါစားတဲ့အခါထိတဲ့အခါသိတဲ့အခါမှလည်းဖြစ်တယ်အဲ့တော့ချိန်မရွေးဒီဥပါဒါနဲ့ခန္ဓာ၅ပါးပေါ်နေတာအဲ့ဒီပေါ်တဲ့ဥပါဒါနဲ့ခန္ဓာ၅ပါးကိုတဏှာနဲ့မစွဲရအောင်ဒိဋ္ဌိနဲ့မစွဲရအောင်မာနနဲ့မထောင်လွှားရအောင် တတိပဋ္ဌာန်ဒေသနာတော်မှာလာတဲ့အတိုင်းရှုမှတ်ပွားများအားထုတ်လို့ရှိရင်ယောဂီတရားဟိုမှာတောင်းကန်းဤချမ်းတဲ့နေမြေကို ရောက်ကိုရောက်တယ်ဆိုတာဟောဒီသုတ်တန်တရားတော်မြတ်ကြီးကအာမခံထားတဲ့တရားတော်မြတ်ကြီးဖြစ်ပါတယ်တဲ့အဲ့တော့ဒီအာသီဝိသောပမသုတ်တန်ကြီးကတော့အာသောကုန်ကယန္တာဖြစ်လို့ဥမာပကံအေးချမ်းသောနေမြေမှာအေးချမ်းချမ်းနေနိုင်ဖို့ အဓိကတာပြီးတော့ဟောကြားတဲ့တရားဖြစ်ပါတယ်အဲဘုန်းကြီးတို့အနေနဲ့ကယဟန္တာဖြစ်ဖို့ဒီမလုံနိုင်ပေမဲ့လို့ဟိုအ ਨੇ ဆုံးသောတာပန်အဆင့်တော့ရောင်အထုတ်ဖို့တိုက်တွန်းပါတယ်သောတာပန်ဖြစ်မဖြစ်ဘလို့စိစစ်မလဲမနေ့ကပြောခဲ့တဲ့ဉာဏ်စဉ်၁၆ပါးအဲ့ဒါကြိုက်လို့ရှိရင်ဒါသောတာပန်ဖြစ်ပြီလို့ ဒါလည်းဆုံးဖြတ်နိုင်ပါတယ်ဘုန်းကြီးတွေမေးစရာမလိုဘယ်ကမ္မဋ္ဌာန်းဆရာမလည်းမေးစရာမလိုကိုယ့်ကိုဆုံးဖြတ်မှာဒီ16ပါးနဲ့ကိုက်ရင်ငါသောတာပန်ဖြစ်ပြီးမကိုက်သေးရင်မဟုတ်သေးဘူးလို့အောင်မိမဟုတ်သေးပါနဲ့ဟောအောင်အထုံးမဖြစ်သေးဘူးဖြစ်အောင်အထုံးအဲဒီပြတော့ဉာဏ်စဉ်နဲ့တော့တိုက်တာသဘောမပေါက်ဘူးဗျာတရားနီးလေးမရှိဘူးလားရှိတယ် တရားနည်းရတော့ကိုယ့်ရဲ့နေတိုင်ပုံကြည့်ပြီးတော့ဆုံးဖြတ်ရမှာကိုယ့်ရဲ့နေတိုင်ပုံလေးကြည့်ပြီးဆုံးဖြတ်ရမှာအဲတော့လောကမှာစွန့်နိုင်ခဲ့တာနှမျိုးရှိတယ်ပစ္စည်းဥစ္စာစည်းစိမ်ယာဓုတွေကိုစွန့်ဖို့ရခဲ့ခဲ့တယ်ဒါတကုအသက်ခန္ဓာကိုစွန့်ဖို့ရခဲ့ခဲ့တယ်ဒါတကုအဲ့ဒီနှစ်ခုကိုစွန့်ပြီးတော့ ဘုရားတရားတန်ခါပေါ်မှာအသက်စွန့်ပြီးတော့ကိုယ်ွယ်နိုင်ပြီးယုံကြည်စိတ်ချပြီးဆိုရင်သောတပန်ဖြစ်ပြီလို့ဆုံးဖြတ်လို့ရတယ်။နောက်ကြကြကြငါးပါးသီလကိုငါးပါးသီလအသက်နဲ့ပစ္စည်းနဲ့စွန့်ပြီးတော့လုံခြုံနေဆိုရင်ငါဟာသောတပန်ဖြစ်ပြီလို့ကိုယ်ကိုဆုံးဖြတ်လို့ရတယ်။ဘယ်ဆရာတော်မှမေးစရာမလိုဘူး။ အဲဘယ်ကမ္မတန်ပုဂ္ဂိုလ်မှမေးစရာမလိုအဲ့ဒါသဏ္ဍကုံသုံးပါးဘုရားတရားတန်ခါပေါ်မှာအဲဆိုပါတော့ယောဂီတို့မေးမယ်ယောဂီတို့ပစ္စည်းဥစ္စာတိုက်တာအိုးအိမ်စည်းစိမ်ကားတွေကိုစွန့်မလားဘုရားတရားစွန့်မလားဆိုရင်ဘယ်လိုပြေးမလဲအဲဘုရားတရားကိုစွန့်မယ်ဆိုတာတော့တမမဟုတ်သေးဘူး ပစ္စည်းဥစ္စာကိုစွန့်မယ်တိုက်တာစည်းစိမ်တွေကိုစွန့်မယ်ဘယတရားမစွန့်နိုင်ဘူးဆိုရင်ဒါကိုကသောတပန်ဖြစ်ပြီလို့ဆုံးဖြတ်ချက်ချလို့ရတယ်နောက်တစ်ချက်ကယောဂီပုဂ္ဂိုလ်တွေမေးလိုက်တယ်အဲအသက်ကိုစွန့်မလားဘယတရားကိုစွန့်မလားမေးရင်ဘယတရားကိုစွန့်မတဲ့ဒါသောတပန်မဟုတ်သေးဘူးအသက်တတ်ခြင်းတတ်ပါအသက်ကိုသိခံပါမယ် ဖရာတရားတန်ခါကိုတော့ဘလို့နီးနေမှမစွန့်နိုင်ပါဘူးလို့ဒီလိုစိတ်ကစွဲမြဲပြီးတော့တန်ဋိဌံကြဆုံးဖြတ်နိုင်ရင်ဒါသောတပံဖြစ်ပြီးဒါဆုံးဖြတ်ခြင်းတစ်ခုအဲနောက်တစ်ခုကတော့ငါးပါးသီလနဲ့ဆုံးဖြတ်ရမှာဖြစ်ပါတယ်တဲ့ငါးပါးသီလနဲ့ဆိုလို့ရှိရင်လည်းပဲသူများတဲ့ကိုတတ်ကျင်စိတ်လုံးဝမရှိတော့ဘူးကုန်ကန်သွားပြီ မြတ်ပစ္စည်းခိုးစရာတွေတွေ့တယ်ခိုးခြင်းစိတ်လုံးဝမရှိတော့အဲတတ်ခွင့်ဂျုံဂျုံမဂျုံဂျုံဘယ်တော့မှမတတ်တော့ခိုးခွင့်ဂျုံဂျုံမဂျုံဂျုံဘယ်တော့မှမခိုးတော့ဘူးသူမြတ်တမယသူလင်သူသားသူသမီးသူဇနီးဖြည့်စည်းဖို့အကွင့်လန်းဂျုံသည်ဖြစ်စေမကြုံသည်ဖြစ်စေဘယ်တော့မှဖြစ်စည်းခြင်းမရှိတော့ဘူးအဲလိညာဖို့အကွင့်လန်း ကြုံသည်ဖြစ်စေမကြုံသည်ဖြစ်စေဘယ်တော့မှမလိမ်ညာတော့ဘူးဝိရဇေဝအယက်သေးစာတောက်စားခွင့်ကြုံသည်ဖြစ်စေမကြုံသည်ဖြစ်စေဘယ်တော့မှတောက်စားမူရခြင်းမရှိတော့ဘူးတဲ့အဲ့ဒီလို၅ပါးသီလကိုလုံကြုံလို့ရှိရင်လည်းပဲဘယ်လိုလုံရမှာလဲအသက်ကိုစွန့်ပြီးလုံကြုံတယ်အဲ ဆွဲမဲ့စရာပစ္စည်းဥစ္စာယာတုကုံတွေနေစွန့်ပြီးတော့လုံခြုံတယ်ဆိုလို့ရှိရင်ဒါကိုယ့်ကိုသောတာပန်ဖြစ်ပြီလို့စိတ်ချဆုံးဖြတ်လိုက်တော့ဥမဆိုတော့အဲယောဂီတက္ကမယောဒီပွဲစိတ်ကလေးတတ်စမ်းပါဟာမတတ်ရဘူးဗျအမတတ်ရင်ခမရတတ်ရလိမ့်မယ်အာတပိတော်မှာတတ်ခြင်းတတ်ပါပွဲစိတ်တော်မတတ်ရဘူးအဲအဲလိုစိတ်ကစွန့်နိုင်လို့ရှိရင်အသက်ကိုစွန့်နိုင်တယ် ဩဒကမကြီးဟောဒီပွဲစိတ်လေးတတ်ပါတတ်လို့ရင်ခမတက်တဲ့လုံးသုံးလို့မကုန်နဲ့အမေရိကန်ဒေါ်လာတွေပေးမယ်ခမတတ်ပါဟင်မတတ်နိုင်ဘူးမတတ်နိုင်ဘူးပတ်စံလည်းမလိုချင်ပါဘူးတတ်လည်းမတတ်ချင်ပါဘူးလို့အဲ့လိုစိတ်ကယတိပြံငါးပါးသီလတကယ်လုံးရင်ဒါသောတပံဖြစ်ပြီလို့ဒါဘဝနေနီးနဲ့အဲ့လိုဆုံးဖြတ်နိုင်ပါတယ်တဲ့အဲ့ဒါလို့ဆိုရင်ဒီသုတ်တန်နဲ့ပတ်သက်လို့ တိမတ်စရာချက်လက်အတော်အသင့်တော့ဆုံးပြီလို့ဆိုရမယ်အဲဒီတဲ့ပြည့်ပြည့်စုံစုံကြည်ကျင်တယ်ဆိုရင်တော့ကြည်လူချင်းပါဠိဆရာတော်ဘုရားကြီးဟောကြားခဲ့တဲ့အတိဝိသောမတုတ်တရားတော်ကြီးစာအုပ်ကိုဖတ်ကြပါအဲ့လိုပဲဘုန်းကြီးတို့ကထိုက်တွန်းပါတယ်အဲဘတ်ယုံနဲ့မကလက်တွေ့လိုက်နာပြီးတော့ယန္တာ900တရားရတယ်လို့ယောဂီများလည်း ဟိုမှာပကံအေးချမ်းသောနေမြေမှာရောက်ရှိခံစားတရားရတာဒီနဲ့ပြုံးမွေ့နိုင်ပါစေလို့မေတ္တာဆုတောင်းရင်းနဲ့ဤကဲ့သို့အာတိဝိသောမသုတ်တန်တရားတော်မြတ်ကြီးကိုမြတ်စွာဘုရားဟောကြားခဲ့တဲ့အတိုင်းယေရှုရှင်မာသီဆရာတော်ဘုရားဖွင့်ပြညွှန်ကြားတဲ့အတိုင်းဟောကြားနာကြကျင့်သုံးနာယူကြသောကျွန်ုပ်တို့ဤလောကီယုံနာခန္ဓာ အာယရဏတတရားတို့ဒီ၎င်းဒလောကလုံးဒကဘာလုံးမှာရှိတဲ့တတဝနန္ဒတို့လောကီယုံနာခန္ဓာအာယနာတတရားတို့ဒီ၎င်းဖြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသေခြင်းအစရှိသောဒုက္ခအစဉ်ရဲ့အစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်ဤတောင်ပေးတဲ့တဏတရားတွေက သမှုတရားသစ္စာ တဏှာ၃ပါးတဏှာ၆ပါးတဏှာ၁၈ပါးကသမှုတရားသစ္စာအဲ့ဒီတဏှာချုပ်ရငြိမ်းရအေးရဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်จิตတံတတိပဒံမြတ်တရားနှင့်တကောဝမြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်သောသာသနာပြုမြတ်ကောင်းမှုတွေက မကသစ္စာလို့သစ္စာ၄ပါး တရားသိမြင်လေးချိန်လေးကတိုင်တိုင်သိမြင်ကြပါတပြည့်မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိတုကဝိမု ക്തി ယတာကိုစီကိုငါခံစားနိုင်ကြလို့မို့ဟိုမှာတောင်းကန်းအေးချမ်းသောနေမြေမှာကိုစီကိုငါရောမွေးနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု